ဣသရမစာအခန်းကြီး1အငယ်1မှ4ယေရမိဆင့်ဆိုသောဒါဝရဖျား၏အမိန့်တော်ကို ပြည့်စုံစေခြင်းဟာပေရတိရှင်ဘီယေကုရုနန်းဆန်ပထမနှစ်တွင်ဒါဝရဖျားနှိုးဆော်တော်မူသောအပြင် ထိုရှင်ဘီယေသည်အမိန့်တော်စာကိုထုတ်ပြီးလျှင်ပေရတိနိုင်ငံအရရတို့၌ကြောညာစေ၍ပေရတိရှင်ဘီယေကုရုမင်းမိန့်တော်မူသည်ကား ကောင်းကင်ဘုံ၏အရှင်ဘုရားသခင်သာဝရဘုရားသည်မြေကြီးပေါ်မှ တိုင်းနိုင်ငံရှိသမျှတို့ကိုငါအားပေးတော်မူသည်ဖြစ်၍ယူဒပြည်ယေရုရှလင်မြို့၌အိမ်တော်ကိုငါတည်ဆောက်ရမည်အကြောင်းမှားထားတော်မူပြီ။တင်တို့တွင်အဘယ်သူသည်ဘုရားသခင်ဤလူဖြစ်သည်။ထိုသူနှင့်အတူဘုရားသခင်ရှိတော်မူပါစေသော။ယူဒပြည်ယေရုရှလင်မြို့သို့တွား၍ ဣဒရေလအမျိုး၏ဘုရားသခင်ဒါဝရဘုရား၏အိမ်တော်ကိုတည်ဆောက်စေယေရုရှလင်မြို့၌ရှိတော်မူသောဘုရားသည်ဘုရားသခင်ဖြစ်တော်မူ၏ဘုရားသခင်၏လူတဲခိုရာအရရ၌နေသောသူတို့သည်ယေရုရှလင်မြို့မှရှိတော်မူသောဘုရားသခင်၏အိမ်တော်အဖို့အလိုလိုလှူသောအလှူမှတပါရွှေငွေဥစ္စာတရိษံနှင့်မဆစေဟုမိန်တော်မူ၏ အငယ်9မှ17ထိုအခါယူဒအဆွေမျိုးနှင့်ဗိယမင်အဆွေအမျိုး သူကြီးများယေပရောဟိလေဝိသားများနှင့်တကွာဘုရားသခင်နှိုးဆော်တော်မူသောသူအပေါင်းတို့သည်ယေရုရှလင်မြို့၌ရှိတော်မူသောသာဝရဘုရား၏အိမ်တော်ကိုတိဆောက်ခြင်းကထကြ၏အိမ်ဒီချင်းရှိသည်များတို့သည်အလိုလိုလှူသောအလှမှတပါငွေတစားနှင့် ရွှေအစရှိသောဥစ္စာများတရိษံများအဖိုးထိုက်သောအရာတို့နှင့်မဆကြ၏ထိုမှတပါယေရုရှလင်မြို့မှနေဘုခနေစာသိမ်းသွား၍မိမိဖျားတို့ဗိမှန်၌တွင်ထားသောဗိမှန်တော်တစားတို့ကိုပေရတိရှင်ဘင်ကုရုတီရွှေတိုက်ဆိုးမိတရီတက်လက်ဖြင့်ထုတ်၍ယူဒမင်းရှေရှဘာဇာ၌ရေတွက်လျက်အတော်မူ၏ ဗိမာန်တော်တစားစင်းဟုမူကားရွှေဖလား30ငွေဖလား1000ဓာ29စင်းရွှေအိုး30ခြားနာသောငွေအိုး430အခြားသောတစား1000ရွှေတစားငွေတစားအရေအတွက်ပေါင်းကား9400ဒီထိုတစားများကိုယေရှဘာသာသည်ယူ၍အချုပ်ခံရသော လူစုတဲကဘာဘူးလုံမြို့မှ ယေရုရှလင်မြို့သို့ခေါ်သွားသောသူတို့နှင့်အတူဆောင်ခဲ့၏